ယောဟန်ဩဝါဒစာ ပထမဆုံးအခန်းကြီး2အငယ်1မှ6ချစ်သားတို့တင်တို့ဒီဒုစရိုက်ကို မပြုတ်စေခြင်းဟာဤအများကိုတင်တို့အားငါရေး၍ပေးလိုက်၏တစုံတယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်သည်ဟူသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မက လောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏။ထိုသခင်ကို ကိုယ်တိုင်တိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပညာတော်တို့ကိုစောင့်ရှောက်လင်သိရသည်။ထိုသခင်ကိုငါသိ၏ဟုပညာတော်တို့ကိုမဆောင်ပေလျက်ဆိုသောသူသည် မှုသားကိုတုံးသောသူဖြစ်၍ထိုသူ၌တစ္ဆာမရှိထိုသခင်၏စကားတော်ကို နားထောင်သောသူမြည်သည်ကား ဘုရားသခင်ကိုချစ်ခြင်းမေတ္တာနှင့်အမှန်ပြည့်စုံ၏။ငါတို့သည်ထိုသခင်၌ရှိကြောင်းကိုထိုသို့အားဖြင့်သိရကြ၏။ထိုသခင်၌ငါတည်၏ဟုဆိုသောသူသည်ထိုသခင်ကျင့်တော်မူသည်နည်းတူကျင့်ရမည်။ချစ်သူတို့၊သင်တို့အားငါရေးထားသောပညတ်သည်ပညတ်သစ်မဟုတ်။ရှေးဦးစွာကပင်သင်တို့၌ရှိသော ပညာဟောင်းဖြစ်၏ပညာဟောင်းကရှေးဥစွာကပင်တင်တို့ကြားရသောဒေသနာတော်ဖြစ်၏တဖန်တုံပညာတစ်ကိုတင်တို့အားငါရေးထား၏ထိုသခင်အားဖြင့်၎င်းတင်တို့အားဖြင့်၎င်းအသစ်မှန်ပေ၏အကြောင်းမူကားမှောင်မိုက်ပြောက်လွင့်၍မှန်သောအလင်းသည်ထွန်းတောက်လျက်ရှိ၏မိမိညီအကိုကိုမုန်းလျက်ပင်ငါသည်အလင်း၌ရှိ၏ဟု ဆိုသောသူသည်ယခုတိုင်အောင် မှောင်မိုက်၌ရှိသေး၏မိမိညီအကိုကိုချစ်တော်သူသည် အလင်း၌တည်နေ၏ထိမိ၍လဲเสียအကြောင်းသည် ထိုသူ၌မရှိမိမိညီအကိုကို မုံသောသူသည်မှောင်မိုက်၌ရှိ၏မှောင်မိုက်၌ကျင်လေသွာလာ၏မှောင်မိုက်ကြောင့်သူ၏မျက်စိမမြင်နိုင်သဖြင့်အဘယ်အရက်သို့ကိုယ်တိုင်သွားသည်ကိုကိုမသိအငယ်၁၂မှ၁၉ချစ်သားတို့ သင်တို့သည်ထိုသခင်၏နာမတော်အားဖြင့်အပြစ်များနှင့်ကင်းလွတ်သောကြောင့်၊သင်တို့အားငါရေး၍ပေးလိုက်၏။အဘတို့၊သင်တို့သည်ရှေ့ဦးစွာကပင်ရှိတော်မူသောသူကိုသိသောကြောင့်၊သင်တို့အားငါရေး၍ပေးလိုက်၏။လူပျိုတို့၊သင်တို့သည်မာနကိုအောင်သောကြောင့်၊သင်တို့အားငါရေး၍ပေးလိုက်၏။သူငယ်တို့၊သင်တို့သည်ခမည်းတော်ကိုသိသောကြောင့် သင်တို့အားငါရေး၍ပေးလိုက်၏။အဖတို့သင်တို့သည် ရှေးဥစွာကပင် ရှိတော်မူသောသူကိုသိသောကြောင့်သင်တို့အားငါရေး၍ပေးလိုက်ခဲ့ပြီ။လူပြိုတို့သင်တို့သည်ခွန်အားနှင့်ပြည့်စုံ၍ဘုရားသခင်၏နှုတ်ပတ်တော်၌မိဝဲစည်းကသဖြင့်မာနကိုအောင်သောကြောင့်သင်တို့အားငါရေး၍ပေးလိုက်ခဲ့ပြီ။လောကကို၎င်းလောက၌ရှိသော အရာတို့ကို၎င်းမချစ်ကြနှင့် လောကကိုချစ်တော်သူမည်သည်ကားခမည်းတော်ကိုချစ်ခြင်းမေတ္တာမရှိ လောက၌ရှိသမျှသောအရာဒီဟုသောကိုယ်ကာယတတ်မဲ့ခြင်းမျက်စိတတ်မဲ့ခြင်းလောကီစည်းစိမ်၌ဝါကြွားခြင်းတို့သည်ခမည်းတော်နှင့်မဆက်ဆိုင် လောကနှင့်သာဆက်ဆိုင်ကြ၏လောကနှင့်လောကီတတ်မဲ့ခြင်းသည်ရွေ့သွားကွယ်ပြောက်တတ်၏ဘုရားသခင်၏အလိုတော်နှင့်အညီကျင့်တော်သူမူကားနေဆထာဝရတည်၏ အငယ်16မှ24ချစ်သားတို့ယခုကာလသည်နောက်ဆုံးသော ကာလဖြစ်၏ခရစ်တော်ဤယန်သူဒီဟုသောအန်တီခရစ်ပေါ်လာကြောင်းကိုတင်တို့ကြားရသည့်အတိုင်းယခုပင်အန်တီခရစ်အများရှိကြ၏ထိုကြောင့်ယခုကာလသည်နောက်ဆုံးသောကာလဖြစ်သည်ကို သိရ၏ထိုသူတို့သည်ငါတို့ထံမှထွက်သွားကြ၏သို့တော်လည်းအထက်က ငါတို့နှင့်မဆက်ဆိုင်ကြငါတို့နှင့်ဆက်ဆိုင်လျင်ငါတို့နှင့်အတူနေကြလိမ့်မည်ထိုသူအပေါင်းတို့သည်ငါတို့နှင့်မဆက်ဆိုင်ကြောင်းကိုထင်ရှားစေခြင်းငှာငါတို့ထံမှထွက်သွားကြ၏တင်တို့သည်တန်ရှင်းတော်မူသောဖရာ၏လက်မှဘိတ်သိက်ကျေးဇူးတော်ကိုခံရ၍ခတ်သိမ်းသောအရာတို့ကိုသိကြ၏တမာတရားကိုတင်တို့မသိသောကြောင့်ငါရည်၍ပြေးလိုက်သည်မဟုတ်တင်တို့သည်တမာတရားကို၎င်း မုသာရှိသမျှတို့သည်တမာတရားနှင့်မဆက်ဆိုင်သည်ကို၎င်းသိသောကြောင့်ငါရေး၍ပေးလိုက်၏မုသာကိုတုံးသောသူကားအဘယ်သူနည်းယေရှုသည်ခရစ်တော်မဟုတ်ဟုညင်းပယ်သောသူဖြစ်သည်ခမည်းတော်နှင့်သားတော်ကိုညင်းပယ်သောသူသည်အန်တီခရစ်ဖြစ်၏သားတော်ကိုညင်းပယ်သောသူမည်သည်ကားခမည်းတော်ကိုမသိသားတော်ကိုဝန်ခံသောသူမည်သည်ကားခမည်းတော်ကိုသိ၏ထိုကြောင့် သင်တို့သည်ရှေးဦးစွာကပင်ကြားရသောဒေသနာကိုသင်တို့၌တည်စေကြလော့။ထိုဒေသနာသည်သင်တို့၌တည်လျှင်၊သင်တို့သည်သားတော်၌၎င်း၊ခမည်းတော်၌၎င်းတည်ရကြလိမ့်မည်။25ငါတို့အားပေးတော်မူသောဂတိတော်မူကား၊ထာဝရအသက်ကိုဝန်ခံတော်မူသောဂတိတော်ပေတည်း။သင်တို့ကိုလှည့်ဖြားသော သူတို့၏အကြောင်းကို ဤသို့သင်တို့အားငါရေး၍ပေးလိုက်၏သို့တော်လည်းတန်ရှင်းတော်မူသောဖရာ၏လက်မှသင်တို့ခံရသောဘိသိက်ကျေးဇူးတော်သည်သင်တို့၌ရှိသည်ဖြစ်၍အဘယ်သူမျှသင်တို့ကိုဆုံးမဩဝါဒပေးเสียအကြောင်းမရှိ ထိုဘိသိက်ကျေးဇူးတော်သည်ဖြစ်အောင်ဆောင်သည်မဟုတ်အမှန်ဖြစ်လျက်ခတ်သိမ်းသောအရာတို့ကိုသင်တို့အားတွင်တင်တော်မူသည့်အတိုင်းသင်တို့သည်တားတော်၌တည်နေကြလော့ချက်သားတို့ သားတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါ၊ငါတို့သည်အထံတော်သို့ရောက်လျှင်ရဲရင့်ရသော အခွင့်ရှိ၍ရှက်ကြောက်ခြင်းနှင့်ကင်းလွတ်မည်အကြောင်းသားတော်၌တည်နေကြလော့။ဘုရားသခင်သည် ဖြောင့်မတ်တော်မူသည်ကိုသင်တို့သိလျှင်၊ဖြောင့်မတ်ခြင်းတရားကိုကျင့်သောသူမည်သည်ကား၊ဘုရားသခင်ဖြစ်ဘွားစေတော်မူသောသူဖြစ်သည်ကို သိရကြ၏။